အခန်းကြီး3အငယ်1မှ9ရှောလူအမျိုးနှင့်ဒါဝိအမျိုးတို့သည်ကြာမြင့်စွာစစ်တိုက်၍ဒါဝိသည်အာတိုးပွားလျက်ရှောလူအမျိုးသည်အာရွေလျှော့လျက်ရှိကြ၏ဟေဗြုန်မြို့၌ဒါဝိမြင်သောသားတို့တွင် သားဦးကရေစရေလမြို့သူအဟိနောင်တွင် မြင်သောသားအာမနုန်သည်ဒုတိယသားကနာဗလမယာကရမေလမြို့သူအဘိဂဲလတွင်မြင်သောသား ခိလတီတတိယသားကားဂေရှုရိရှင်မြင်တာလမဲသမီးမာခာဤသားအဘရှလုံဒီသရုတ်ထသားကားဟဂေဤသားအဒေါနိယဒီပစ္စမသားကားအဘိတလဤသားရှေပတိဒီသတ္တမသားကားမြောက်သားတော်ဧကလာတွင်မြင်သောသားဤတယံဒီဤ၍ကားဟေဗျုံမြို့၌ဒါဝိမြင်သောသားဒီအငယ်၆မှ 17ရှောလူအမျိုးနှင့်ဒါဝိအမျိုးစစ်တိုက်ကြစဉ်အခါအာမနာသည်ရှောလူအမျိုးဘက်မှကိုကိုခိုင်မာစေ၏ရှောလူ၌အဲအာဤသမီးရိစပမြည်သောမယားငယ်တယောက်ရှိ၏ဤရှဘောရှက်ကတင်သည်ငါအဖ၏မယားငယ်ကိုအဘဲကြောင့်တိမ့်သည်ဟုအာမနာအားဆိုလျင် ထိုစကားကြောင့်အာဗနာသည်အလွန်စိတ်ဆိုးလျက်ငါသည်ယုဒအမျိုးကို စီးတား၍တင့်အဖရှောလူအမျိုးနှင့် ညီကိုအဆွေခေမွန်းတို့အားယနေ့တိုင်အောင်ကျေးဇူးပြုသဖြင့်တင့်ကိုဒါဝိလက်သို့ မအံ့နှံဘဲနေတော်တင်ဒီငါကိုခွေးဤဥကောင်းကဲ့သို့သာ မှတ်၍ထိုမိမအတွက်ယနေ့အပြစ်တင်ရမည်လောဒါဝရဖျားသည်နိုင်ငံတော်ကိုရှောလူအမျိုးမှနှုတ်၍ဒါဝိဤအာနာတော်ကိုဒံမြို့မှဆ၍ဘေရရှေဘမြို့တိုင်အောင်ဣတရီလပြည်ယူရပြည်အရရတို့၌တီးစေခြင်းငှာ ဒါဝိအားပြုမည်ဟုကျိန်ဆိုတော်မူသည့်အတိုင်းငါလည်းဒါဝိအားမပြုဘဲနေလျင် ထိုမြတ်မကဘုရားသခင်သည်အာမနာအားပြုတော်မူပါစေသောဟု ဆိုသောကြောင့်ဣရှဘောရှက်သည်ကြောက်၍စကားတခုကိုမျှမပြန်ဝန်အငယ်၁၂မှ၁၆ထိုနောက်အာဗနာသည်မိမိအတွက်တန်တမန်တို့ကိုဒါဝိဒ်ထံသို့ဆေလွတ်၍ပြည်ရှိမင်းကအဘဲသူနီ ကျွန်တော်နှင့်မိတ္တဟာယဖွဲ့တော်မူပါဣဒရေလအမျိုးအပေါင်းကိုကိုရော့ထံသို့ပြောင်းလဲစေခြင်းငှာကျွန်တော်သည် ကိုရော့ဘက်သို့ဝင်စားပါမည်ဟုလျှောက်ဆို၏ဒါဝိဒ်ကလည်းကောင်းပြီတင်နှင့်ငါမိတ္တဟာယဖွဲ့မည်တို့ရတွင်ငါတောင်းเสียတခုရှိ၏ငါမျက်နာကို မြင်အံ့သောငါလာသောအခါရှောလူသမီးမိခါလကိုဆောင်ခဲ့ရမည်သို့မဟုတ်ငါမျက်နာကိုမမြင်ရဟု ပြန်ဆို၏ ဒါဝိဒ်သည်လည်းတန်တမန်တို့ကိုရှောလူသားဣရှဘောရှက်ထံသို့ဆေလွတ်၍ငါသည်ဖိလိတိလူအယေပြားတရားနှင့်ဝယ်ယူသောငါမယားမိခါလကို အလိုက်ရမည်ဟုမှားလိုက်သည့်အတိုင်းဣရှဘောရှက်သည်ဆေလွတ်၍ထိုမိမကို သူ၏လင်လဲရှာဤသားဖလတိလက်မှနှုတ်ယူလေ၏သူ၏လင်သည်ငိုကြွေးလျက် သူ့နောက်သို့ ဘာဟုရိမြို့တိုင်အောင် လိုက်လေ၏အာမနာကလည်းပြန်သွားတော့ဟု ဆိုသောပြန်သွားရ၏အငယ်၁၉မှ29အာမနာသည်လည်းဣဒေလအမျိုးအသက်ကြီးသူတို့နှင့်တိုင်ပင်လျက်တင်တို့သည်အထက်ကဒါဝိဒ်ကိုရှင်ပြန်အရာ၌ချီးမြှောက်ခြင်းသောစိတ်ရှိကြသည်ဖြစ်၍ယခုချီးမြှောက်ကြလော့ဒါဝရဖျားကငါကျွန်ဒါဝိဒ်လက်ဖြင့်ငါဤလူဣဒေလအမျိုးကို ဖိလိတိလူတို့လက်မှ၎င်းရန်သူအပေါင်းတို့လက်မှ၎င်းငါကယ်နှုတ်မည်ဟုဒါဝိဒ်အဖို့မိန်တော်မူပြီဟု ဆိုလေ၏တဖန်အာမနာဒီဗိယံမင်းအမျိုးသားတို့ကိုလည်းသွေးဆောင်လေ၏နောက်တဖန်ဣဒရေလအမျိုး အလိုရှိသမျှသောအရာဗိယံမင်းအမျိုးတညီတညွတ်တီအလိုရှိသမျှသောအရာတို့ကို ဟေဗြုန်မြို့၌ဒါဝိဒ်အားပြန်လျှောက်ခြင်းငှာတွား၍လူနှစ်ကြိတ်ပါလျက် ဒါဝိရှိရာဟေဗြုန်မြို့သို့ရောက်သည်ဖြင့်ဒါဝိဒ်သည်ပွဲလုပ်၍အာဗနာနှင့်သူ၏လူတို့ကိုကြွေ၏အာဗနာကလည်းဣဒေလအမျိုးသားအပေါင်းတို့သည်ကိုရောနှင့်မိတ္တဟာယဖွဲ့စေခြင်းဟံ၎င်းကိုရောဒီအလိုတော်ရှိသည်မြတ်အတိုင်းစိုးဆန်စေခြင်းဟံ၎င်းကျွန်တော်ထတွား၍ထိုသူအပေါင်းတို့ကိုကျွန်တော်သခင်ကျွန်တော်ရှင်မြင်ထံတော်၌စုဝေးစေပါမည်ဟုလျှောက်ပြီးမှဒါဝိဒ် လွတ်လိုက်၍သူသည်ငြိမ်ဝတ်စွာသွားလေ၏ထိုအခါယွာဘနှင့်ဒါဝိဒ်၏ကျွန်တို့သည် ရန်သူအလုံးရင်းကိုလက်ရမှ ပြန်လာ၍လက်ရဥစ္စာများကိုယူခဲ့ကြ၏အာဗနာသည်ဒါဝိဒ်နှင့်အတူ ဟေဗြုန်မြို့၌မရှိဒါဝိဒ်သည်လွတ်လိုက်၍သူသည်ငြိမ်ဝတ်စွာသွားနှင့်ပြီးယွာဘနှင့်သူ၌ပါသောစစ်သူရဲ့အပေါင်းတို့သည် ရောက်ကြသောအခါ နေရဤသားအာဗနာသည် ရှင်မင်းထံတော်သို့လာပြီး ရှင်ဘင်းသည်လည်းလွတ်လိုက်၍သူသည်ငြိမ်ဝတ်စွာသွားပြီဟုယောဘအားကြားပြောလျင်ယောဘသည်ရှင်ဘင်းထံတော်သို့ဝင်၍ကိုရောသည်အဘယ်သို့ပြုတော်မူသနည်းအာဗနာသည်အထံတော်သို့လာပြီးမှတဖန်အလွတ်သွားစေခြင်းဟံအဘယ်ကြောင့်လွတ်လိုက်တော်မူသနည်းနေရဤသားအာဗနာသည်ကိုရောကိုလှည့်စား၍ကိုရောထွက်ဝင်တော်မူခြင်းစင်တော်မူခြင်း အလုံးစုံကိုတိအံ့သောငါသာ လာဒီကို ကိုတော်တိတော်မူ၏ဟုလျှောက်ပြီးလျှင် အထံတော်ကထွက်၍အာဗနာနောက်သို့ တမန်တို့ကိုစေလွတ်လျက်တိရရေတွင်မှခေါ်လေ၏ထိုအမှုကိုဒါဝိမတိအာဗနာသည်ဟေဗျုံမြို့သို့ရောက်သောအခါယောဘသည်အသင့်အသင့်နှုတ်ဆက်ခြင်းငှာမြို့တကားအနားသို့ခေါ်ပြီးလျင်ညီအာတဟေလတည်သည့်အတွက်သူ၏ဝမ်းကိုထိုး သူသည်လည်းတည်၏အငယ်28မှ34ထိုနောက်ဒါဝိဒ်သည်ကြားသောအခါနေရသားအာဗနာကိုတတ်သောအပြစ်နှင့်ငါသည်သာရဖျားရှိတော်၌လွတ်ပါစေငါနိုင်ငံလွတ်ပါစေယောဘကောင် သူအဆွေအမျိုးအပေါင်းတို့၏ခေါင်းပေါ်သို့ရောက်ပါစေယောဘ၏အဆွေအမျိုး၌ယိနာဆွဲသောသူနူနာဆွဲသောသူ ကြောကုံသောသူဓာဖြင့်တေသောသူငတ်မွတ်သောသူမပြတ်စေနှင့်ဟုမွဲ့ဆို၏ထိုတို့ယောဘနှင့်ညီအဘိရှဲသည်အာဗနာကိုတတ်၏အကြောင်းမူကားသူတို့ညီအာတဟေလကိုဂိဘောင်စစ်တိုက်ပွဲ၌အာဗနာတတ်သည်ဒါဝိကလည်းယောဘနှင့်မိမိ၌ရှိသောသူအပေါင်းတို့အားတင်တို့အဝတ်ကိုဆုပ်၍ရှော်တေအဝတ်ကိုဝတ်လျက် အာဗနံအတွက်ငိုကြွေးမိတမ်းခြင်းကိုပြုကြလော့ဟု အမိန်တော်ရှိ၍ကိုရောတိုင်မတာလိုက်လေ၏အာဗနံကိုဟေဗျုံမြို့၌တင်းကြိုကြ၏တင်းကျိုင်းအနားမှရှင်မြင်းသည်အတန်ကိုလွှင့်၍ငိုကြွေး၏လူအပေါင်းတို့သည်လည်းငိုကြွေးကြ၏ရှင်မြင်းသည်အာဗနံအတွက်မိတမ်းသည်ကအာဗနာသည်လူမိုက်ကဲ့သို့တည်သလိုတင်းဤလက်ကိုမချီတန်ချေချင်းမခတ်ဘဲ လူဆိုးလက်ဖြင့်တေတကဲ့သို့တေရှာပါပြီတကားဟု မွဲ့ဆို၏လူအပေါင်းတို့သည်လည်းတဖန်ငိုကြွေးကြ၏အငယ်35မှ39မိုးမချုပ်မီဒါဝိဒ်သည်စောတော်ခွန်မီအကြောင်းလူအပေါင်းတို့သည် ချင်းကပ်ကြတော်လဲဒါဝိဒ်ကနေမဝင်မီမုံအဆရှိသောစားစရာတစုံတစ်ခုကိုငါမြည်ဆန်းလျင် ထိုမြတ်မကငါ၌ ဘုရားသခင်ပြုတော်မူစေတည်းဟုကြိမ်ဆို၏ထိုအမှုကိုလူအပေါင်းတို့သည်မှတ်၍နှစ်သက်ကြ၏ပြုတော်မူသမျှတို့ကိုလည်းလူအပေါင်းတို့သည်နှစ်သက်ကြ၏ရှင်ဘင်းသည် နေရ၏သားအာဗနာကိုတတ်စေခြင်းငှာအလိုမရှိဟု ထိုနေ့၌ဣဒေလအမျိုးသားများနှင့် လူများအပေါင်းတို့သည်တိနာလေကြ၏ရှင်မြင်ကလည်းဤဒေလအမျိုး၌မင်းသားဖြစ်သောသူ ကြီးမြတ်သောသူတပါးသည်ယနေ့ဆုံးချောင်းကိုတင်တို့မသိသလောငါသည်ဘိသိက်ခံရ၍ရှင်မြင်ဖြစ်တော်လဲယနေ့အာနေဤဇေရုယာသားဖြစ်သောဤသူတို့သည်ငါထက်လွန်၍အာကြီးကြ၏မတရားသဖြင့်ပြုသောသူကိုမိမိအပြစ်နှင့်လျောက်သာရဖျားဆက်ပေးတော်မူစေတည်းဟုမိမိကျွန်တို့အားမိန်တော်မူ၏